မယထာရဲ့မှာအရေးပါတဲ့အကာအယံတဖွဲ့ဖြစ်တဲ့တတိအကြောင်းကိုတော်လေးနားလည်လောက်အောင်ပြောပြပါပြီဒီနေ့ယထာမောင်းသူဟာဘယ်သူလဲဆိုတာဆက်လက်ပြီးတော့ပြောဖို့ပါပဲဒီယထာမောင်းသူကတော့အခြားမဟုတ်ပါဘူးမေကသမာဓိဋ္ဌိပါပဲအဲ့ဒီမေကသမာဓိဋ္ဌိကလည်းသူ့ရဲ့ ရှည်သွားမရှိပဲနဲ့ရှည်ကြီးမရှိပဲနဲ့ဖြစ်ရုံမရှိပါဘူးသူရဲ့ရှည်ကြီးပါရအောင်မယ်သူရဲ့ရှည်ကြီးဆိုတာကတော့ဝိပဿနာသမာဓိရှိပါပဲဆိုလိုတာကတော့သက္ကသမာဓိထိရရှိရေးမှာဝိပဿနာဉာဏ်ဖြစ်ရမယ်ဝိပဿနာဉာဏ်ဖြစ်ဆုံးမှသက္ကသမာဓိထိဖြစ်တယ်လို့ဒီလိုဆိုလိုပါတယ်ပြီးတော့ ဝိပဿနာဉာဏ်လောက်တာပြည့်စုံပြီးတော့မဲ့ညာမဖြစ်သေးလို့ရှိရင်လည်းပဲတကယ်ပြရခြင်းနဲ့အပြယတိစာလည်းပဲရောက်နိုင်သေးပါဘူးဒီဝိပဿနာသမာဓိတိကလည်းအခုလိုခြေကံသီလပြည့်စုံပြီးတော့ဝိရိယထားပြီးတော့အချက်ကြောင့်နှမျိုးပေါ်လေဒါလည်းပါပါဝင်ပြီး အမြဲမပြတ်ရှိမှနေမှဖြစ်နိုင်ပါတယ်ဒါတော့ဒီလလောက်ပြည့်စုံဝိရိယတတိလောက်သာပြည့်စုံပြီးတော့နေပြန်လို့ရှိရင်လည်းပဲသမာဓိတိကမဖြစ်တော့မောင်းသူမရှိတဲ့ကားတော့ကာကြီးတော့ကောင်းနေတာပဲညီကြီးတော့ကောင်းနေတာပဲအဆသရာလေးပြည့်စုံနေတာပဲတက်စီတို့ဘာလို့ကအဆပြည့်စုံနေတာပဲဒါပေမဲ့လို့ မောင်းသူမရှိလည်းပဲဒီကားမရွေ့ဘူးဆိုတဲ့ခီးလည်းပဲမရောက်ဘူးတိုင်းတိုင်းပဲကားရတော့ဒီတော့တရားဘာကဓမ္မသမာဓိဋ္ဌိဟာရင်မောင်းသူပါပဲမှန်စွာမြင်ခြင်းဆိုတာပါလေဒါရင်မောင်းသူပါပဲအဲဒီရင်မောင်းသူနဲ့တူတဲ့သမာဓိဋ္ဌိအမျိုးအစားကိုဒီနေ့နည်းနည်းခွဲပြပါဦးနော်အဲဒီသမာဓိဋ္ဌိဟာ ကျမ်းဂန်များမှာပြထားတာတော့6မျိုးရှိပါတယ်။အဲဒီ6မျိုးဆိုတာတော့ဒီကမ္မစကတသမာဓိဋ္ဌိနှစ်ဉာဏသမာဓိဋ္ဌိသုံးဝိပဿနာသုံးဝိပဿနာသမာဓိဋ္ဌိလေးမဂ္ဂသမာဓိဋ္ဌိငါဖလားသမာဓိဋ္ဌိနဲ့6ပစ္စဝခန္ဓာသမာဓိဋ္ဌိဒီ6မျိုးပါပဲ။အဲဒီ6မျိုးတွေကကမ္မစကတသမာဓိဋ္ဌိဆိုတာကုသကအကုသကတို့ရဲ့ အကျိုးပေးဟန်တွေ့ရတဲ့ဖြင့်ကောင်းရင်စာစိုးရင်ခံရမှာပဲဆိုတဲ့ဒီလိုအတိကိုအမြင်မှန်ကိုကမ္မစကတသမာဓိတိလို့ခေါ်ပါတယ်။ဉာဏသမာဓိတိဆိုတာကတော့ရူပအရူပဆန်းရှင်းမျိုးနဲ့ရှင်နဲ့အမြင်မှန်ကိုဉာဏသမာဓိတိလို့ခေါ်ပါတယ်။အဲ့ဒီဉာဏသမာဓိတိပြည့်စုံရဲ့ ဆိုင်ရာမြမဘုံမှာကဘာနဲ့ရှိပြီးတော့တက်တန်းရှိရှိနေရပါတယ်။ဘဝအကျိုးပေးပါတယ်။ဒါမှမဟုတ်ဘဲနဲ့ဉာဏ်လမ်းပဲဥပဒနာလမ်းကြောင်းပဲနေပဲလို့ရှိရင်ဥပဒနာရဲ့အခြေခံဖြစ်နေပါတယ်။ဘိညာဉ်လမ်းပဲသွားလို့ရှိရင်လည်းပဲဘိညာဉ်တွေရနိုင်ပါတယ်။အဲဒီလိုအကျိုးတွေတော့ပြထားပါတယ်ဒီက။မဂ္ဂသမာဓိတိဖလသမာဓိပိစ္ဆကနာသမာဓိတိဒီသမာဓိတိ၃မျိုးကတော့ထူးအထုတ်နေဖို့မလိုပါဘူး အထုရမှာအလုံးလုံးရပါကတော့သုံးခုမြောက်တတိယဝိပဿနာသမာဓိရှိပဲဖြစ်အောင်အထုရပါပါပွားရပါပါပြီးတော့ဒီနေရာဌာနမှာသမာဓိရှိဘာယူမလဲလို့ဆိုတော့ဝိပဿနာသမာဓိတိနဲ့မေဃသမာဓိတိဒီနှမျိုးကိုယူရမှာပါမေဃသမာဓိတိမိမိတဏ္ဍာမှာဖြစ်ပွားစီလို့လို့ရှိရင် အဲ့ဒီရဲ့ရှေ့ပိုင်းပုရိဇဝခေါ်တဲ့ပုဗ္ဗဘာကမဲ့ဝိပဿနာသမာဓိဖြင့်ဖြစ်အောင်လုပ်ပါဒီလိုဆိုလို့လေအခုယောဂီများဟာဝိပဿနာသမာဓိဖြင့်မိမိတို့တဏ္ဍာမှာရှိဘူးဆိုတာဖြစ်ဖို့အတွက်အထုတ်နေကြတာပဲအထုတ်တော့ရှိဘူးဆိုတာတကယ်ရှိနေတဲ့ယုံနာနှစ်ပါးကိုပိုင်ပိုင်ခြားခြားသိလာတယ် ပိုင်းခြားသိတယ်ဆိုတဲ့ကောကပုဂ္ဂိုလ်တ attva အစွဲရှင်းသွားပါပြီကင်းသွားပါပြီတကယ်ရှိကိုအရှိတိုင်းမြင်တော့တကယ်ရှိမတွေ့လို့ရှိရင်မရှိတဲ့ဟာကိုအရှိလုပ်ပြီးတော့ထင်မှားထားတာလေးပျောက်ကွယ်သွားတာပေါ့ရှင်းသွားတာပေါ့အဲ့ဒီလိုအခြေခံပထမညာလေးဖြစ်ပြီးဆက်အားထုတ်နေရင်အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့မြင်လာတယ်မြင်လာလို့ရှိရင်ယမတန်တရားကြီးကင်းသွားရော ကြောင်းပဲဖြစ်တယ်ဆိုတဲ့အစွဲအကြောင်းမဟုတ်တဲ့ဟာကိုအကြောင်းလုပ်ယူပြီးတော့ယူတဲ့အစွဲအဲ့ဒီအစွဲတွေလည်းပဲဒုတိယအခြေခံအနေနဲ့ရှင်းသွားတယ်အဲ့ဒါလိုဆက်ရှုနေရင်ကြောင်းကျိုးဆက်ယုံနာတရားတွေပေါ်မှာဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားကုန်မြဲကုန်သိလာတယ်ပေါ်လဲပြောက်လိုက်နဲ့ဆင်းရဲကုန်အာကုဇရာမဟုတ်ကုန်မဟုတ်ကုန်တောက်ဇရာကောင်းမှုတွေလည်းသိလာတယ်သူတော်တိုင်းသူဖြစ်ပုံတွေလည်းပဲသိလာတယ်အဲဒီကစပြီးတော့ ဝိပဿနာသမာဓိတိဖြစ်တော့တာပါပဲဒီတော့ဒီလိုဝိပဿနာဉာဏ်ကြီးဖြစ်လာတယ်ဆိုရင်လည်းအပိယဒိသာခေါ်တဲ့နိဗ္ဗာန်ကြီးချုပ်မြောက်ကြီးနဲ့ထားရဟာရွေးချနေတာပဲအဖြစ်လို့လဲဆိုတော့ဒီဝိပဿနာသမာဓိတိဖြစ်လာပြီကိုဖြစ်လာပြီဆိုတော့လမ်းကြောင်းမှန်မှန်ပေါ်မှာဒါပါယထာကြီးနိဗ္ဗာန်ကြီးဖြစ်ရှိပြီးတော့ရွေးချနေတယ်လို့ထင်တာပေါ့ဒီနည်းလည်းပဲဆက်ပြီးတော့ ရှုနေလို့ရှိရင်ဝိရိယလည်းနှစ်ပိမ့်လိမ့်နေပြီတတိကလည်းပဲနောက်ခံအဲဟိရိဥဒ္ဒဘနောက်ခံအားကောင်းနေပြီပြီးတော့ဆွေးမြဲတဲ့တတိကလည်းအများအားရှိနေပြီဆိုတော့အဲ့ဒီလိုတရားတွေအခြေရအပြည့်နဲ့အပြည့်တိုင်းဝိပဿနာဉာဏ်လေးတွေကတစ်ချိန်ပြီးတစ်ချိန်ဖြစ်လာတယ်။အိတ်ကလေးပေါ်ကြီးကလေးပြောက်ခတ်တော့တက်တည်လာတယ်။ဒီနဲ့ကုံဆုံးပြောက်ပြောက်ပုံတွေတည်လာတယ်။ဒီလိုနဲ့ပဲဝိပဿနာဉာဏ်လေးအစဉ်စဉ်ဆင်းဆင်းတကားလေးတက်လာတာ။အဲ့ဒါနိဗ္ဗာန်စီ ရှေ့ချူပြီးတော့ဒီတဖြည်းဖြည်းရွေ့ရှားပြီးတော့ဒီမဲ့သားကြီးမောင်းနေနေတာပဲဒီဝိပဿနာသမာဓိကြီးကပဲမောင်းနေပေးနေတာပဲအဲဒီလိုဥပဒနာသမာဓိကြီးရင့်ကျက်ပြည့်စုံသွားလို့ရှိရင်ဖြစ်ပြမစအငိမ့်လက်ဆိုတာဘာဒီကောလားအဘယတိသာဆိုတာအဲဒီတဲကိုမကသမာဓိကြီးနဲ့မျက်မှောက်ပြုရောက်သွားတော့တာပဲဒီနေရာဌာနမှာပေါ်လွင်အောင်ဆိုပြီးတော့လောကီဥမာလေးတွေနဲ့ ထုတ်ဆောင်ပြီးတော့ပြထားတာလေးနည်းနည်းရှင်းပြစီဥပဒနာသမာဓိတိရလည်းပဲသူအစွမ်းတတ္တိရှိသလောက်တော့ပိုင်နိုင်စွာရှိမိတဲ့ယုံနာခန္ဓာတွေပေါ်မှာကိလေသာအစွဲတွေရှင်းတာပါပဲဒါပေမဲ့လို့အပြတ်မရှင်းနိုင်ဘူးမေဃသမာဓိတိဖြစ်သွားမှာပဲကိလေသာတွေကိုအပြတ်ရှင်းနိုင်ပါတယ်အဲဒီအပြတ်ရှင်းနိုင်တဲ့မေဃသမာဓိတိဖြစ်မှာတကယ်ငြင်းတဲ့နိဗ္ဗာန် ရောက်နိုင်ပုံလေးတွေပေါ့လေလောကီဥပမာလေးကဒီလိုပြပါတယ်အခုကာလအာနာပိုင်ဘယင်များသမရမင်းများပေါ့လေမိမိဒီနေရာနန်းတော်ကအိမ်တော်ကပေါ့လေဖက်တော့မယ်ဆိုလို့ရှိရင်ရှိဥစွာဝန်တန်းတွေကပေါ့လေ ရဲကာကွယ်ရေးဌာနတွေပေါ့လေအဲ့ဒီဌာနကဝန်ထမ်းတွေကလမ်းရှင်းရတာရှိတယ်လွတ်လွတ်လပ်လပ်ကြည်တွားရအောင်လမ်းရှင်းဖို့ပြီးတော့ဘုရင်တို့သမဏတို့ထွက်လာတဲ့အခါမှာဟိုလောက်ကျန်တဲ့ပုဂ္ဂိုလ်တွေကဗောဒီဘုံနေပါတွေထောင်ထားလို့ရှိရင်လည်းပဲဒီဘုံနေပါတွေရှင်းဖို့ပေါ့လက်ပြဘုံနေပါတွေအဲဒီလိုဘုရင်သမဏထွက်လာတဲ့အခါမှာအနှောက်အယှက်မဖြစ်စေအောင်ရှင်းတဲ့အနေအချင်းပဲ ပယ်ရှင်းတဲ့အနေအချင်းပထမဆုံးလမ်းရှင်းရတယ်။နောက်မှသမထဘုရင်ကထွက်လာတာနန္ဒတော်ကနေပြီးတော့အိမ်တော်ကနေပြီးတော့ဗောလေထွက်လာတာပဲမှာ။ဒါလိုပဲဝိပဿနာသမာဓိဋ္ဌိကယုံနာနေပေါ်မှာမမြဲပုံဆင်းရဲပုံသူဘောတိုက်သူဖြစ်ပုံဆိုတဲ့အနေနဲ့ဒွါချက်ပေါ်မှာဖြစ်ဖြစ်တဲ့ယုံနာခန္ဓာတွေကို အစွဲတွေတစ်ဆင်းပြီးတစ်ဆင်းတစ်ဆင်းပြီးတစ်ဆင်းပေါ်ပြီးကင်းသွားအောင်ရှင်းရတာအဲ့ဒါလိုရှင်းပြီးလို့ပြည့်စုံပြီးတဲ့နောက်ပိုင်းမှာမှအရိယာအဲမေဃသမာဓိတိကဆိုင်ရာအနုတ္တိယဖြစ်ဒီပါတွေကိုခန္ဓာဓမ္မအပြတ်ရှင်းပြီးတော့ဖြစ်ပေါ်လာတာဘယ်ကိလေသာကိုပယ်တော့ဆိုတာတော့အဲ့ဒါလေးတော့နည်းနည်းဘုဒ္ဓတာဖြစ်ပြောရအောင်မယ်ဟိုအတိတ်ကဖြစ်ခဲ့တဲ့ကိလေသာတွေက ရှိပြီးသားဖို့လို့ပယ်လို့မဖြစ်တော့ပါဘူးဒီတော့အကြောင်းမျိုးအဲအနာဂတ်ကိလေသာတွေကိုလည်းပဲလှမ်းပြီးတော့ပယ်လို့လည်းမဖြစ်ပါဘူးလောလောဆယ်ဖြစ်နေတဲ့ပြစ္ဆုတ်ပံကိလေသာတွေကလည်းပဲဥပတ္တိပဲဆိုတော့သူတို့ကဖြစ်နေပြီပဲဖြစ်တဲ့ဟာကိုလည်းပဲပယ်လို့မရဘူးပြီးတော့အတိတ်ကပြစ္ဆုတ်ပံကာလသုံးပါးသုံးပါးမှာရှိတဲ့ကိလေသာဘယ်ကိလေသာပယ်သလိုဆိုတာပေါ့လေအဲ့ဒါစဉ်းစားကြရချက်ကြီးဝင်လာတယ် အနုတ္တယကိလေသာကိုပယ်တယ်လို့ဆိုရပါတယ်။အဲဒီအနုတ္တယကိလေသာလည်းပဲနှမျိုးရှိပါတယ်။အာရမဏနုတ္တယကိလေသာတစ်မျိုးနဲ့သန္တာနာနုတ္တယကိလေသာတစ်မျိုးနှမျိုးပါပဲ။အဲဒီအနုတ္တယကိလေသာနှမျိုးကိုနှမျိုးတည်းကအာရမဏနုတ္တယကိလေသာကိုဝိပဿနာသမာဓိဖြင့်ပယ်ပါတယ်ဝိပဿနာဉာဏ်နဲ့ပယ်ပါတယ်။စိတ်ဖြစ်ပေါ်လာတဲ့ယုံနာအာယုန်တွေ သူတို့ဖြစ်ခိုက်လိုက်ပြီးတော့ရှုလို့ဝိပဿနာဉာဏ်နဲ့မသိလို့ရှိရင်ကိလေသာမျိုးတက်ပေါ့ကိလေသာအငုတ်တက်ဝတ်သွားတယ်ကိန်းသွားတယ်လို့ဒီလိုအဆိုရှိပါတယ်အကြောင်းညင်းလို့ရှိရင်ဖြစ်နိုင်တဲ့ကိလေသာပေါ့လေဝိပဿနာသမာဓိတိကဖြစ်သွားတော့သူဟာအကြောင်းမညင်ညွတ်တော့ဘူးအဲ့ဒီအာရမဏနိတ္တကိလေသာတွေညင်းညင်းညင်းညင်းပြီးတော့လိုက်လာတယ်ဝိပဿနာညာအဆင့်ချင်းတယ် တဏ္ဏနုတ္တယကိလေသာကိုတော့မေဃတမဒိဋ္ဌိနဲ့ပယ်ပါတယ်သိရမယ်နဲ့ပယ်ပါတယ်တဏ္ဏနုတ္တယကိလေသာဆိုတာကတူးတယောက်သောပုဂ္ဂိုလ်ရဲ့တဏ္ဏမှာအရိယာမမဖြစ်သေးလို့ရှိရင်အကြောင်းညွှန်တိုင်းဖြစ်ခဲ့ရှိတဲ့ကိလေသာကိုတဏ္ဏနုတ္တယလို့ခေါ်ပါတယ်အဲဒီကိလေသာကိုအရိယာမနဲ့ပယ်ပါတယ်ဝိပဿနာမဲ့ခင်နဲ့ကိလေသာပယ်ဖို့ အရိယာမဂ်ခင်နဲ့ကိလေသာပယ်ပုံကျန်ကမြတ်မှာဥပမာပြထားတာတော့ဒီဖီဗာမလေးရီးယားပေါ့လေအဖျားယောဂါရှိတဲ့ပုဂ္ဂိုလ်နှစ်ရက်ချာတစ်ကြိမ်ကြဖျားတတ်တဲ့ပုဂ္ဂိုလ်ဒီလိုရှိပါလားပထမတော့အပြင်းဖြားတာပဲနေ့စဉ်ရက်ဆက်ပဲတခါတည်းကအေးလိုက်ကူလိုက်ဖြစ်နေတာဒီတော့အပူအေးတွေညှသွားအောင်အထူးအားဖြင့်အပူတွေကျသွားအောင်ဆိုပြီးတော့ခြေပိုင်းမှာ ဆေးဖြစ်တတ်ရတဲ့ဖျားအရှင်ရော့စီတတ်တဲ့ဆေးပေါ့လေဆေးဖြစ်တတ်လို့အဖျားကတပြတ်ကြကြမှန်သွားရင်အဲ့ဒီနောက်ပိုင်းကျမှအဖျားပြဆေးဆိုတာတောက်ရတယ်အဲ့ဒီဖျားပြဆေးတောက်လိုက်တဲ့အခါမှာအဖျားတက်ချိန်ကျအဖျားမလာတော့ဘူးဆိုလို့ရှိရင်တော့အဲ့ဒီအဖျားပိုးဟာတေသွားပြီမရှိတော့ဖျားပြတ်သွားပြီဒီတော့ခြေပိုင်းမှာဖျားအပူချိန်နေကြအောင်လို့ စေးမှန်မှန်တောက်နေတာနဲ့ဥပဝိပဿနာသမာဓိတိကအာရမဏနုတ္တယကိလေသာတွေတတ်ပုံနဲ့တူတယ်။နောက်ပိုင်းအခြားပြစေးတောက်လိုက်လို့ရက်ချာပြားတဲ့အပြားဟာအပြတ်တဲ့မဲ့နိပေါ်မလာတော့ဘူးဆိုလို့ရှိရင်တော့အဲ့ဒါအပြားမျိုးပြတ်သွားပြီ။ပြားမျိုးမရှိတော့ဘူး။အဲ့ဒါကရှားမျိုးပြတ်တာကဘာနဲ့တူလဲဆိုတော့သန္တာနာမိတ္တယကိလေသာကိုမျိုးပြအောင်ပေါ့လေဖြားလိုက်တာနဲ့တူရဲ့။ အခုကိဥပမာပေးရမယ်ဆိုရင်တော့အစိုးရဌာနအသီးသီးတွေမှာရှိပါတယ်သူတို့ဆရာဌာနမှာအထက်ကချပေးလိုက်တဲ့လူငန်းကိစ္စတွေရောက်လာတဲ့ညသူတို့လုပ်ရတာပဲအဲ့ဒီဌာနမှာတာဝန်ခံအရာရှိဆိုတာရှိပါတယ်ရောက်လာတဲ့ကိစ္စအဝဝတွေအဲ့ဒီတာဝန်ခံအရာရှိရဲ့အောက်လက်သားတွေကသူ့နေရာနဲ့သူကြည့်ပြီးတော့အလုပ်လုပ်သွားတာပဲအလုပ်ကိစ္စတော့ ပြီးပြအောင်လို့လုပ်တယ်သူဌာနနဲ့သူဌာနပေါ့လေသူအခွက်နဲ့သူအခွက်သူကဏ္ဍနဲ့သူကဏ္ဍအဲ့ဒါကိုလှုပ်တယ်ဆိုတာကလှုပ်လို့ပြီးတယ်ဆိုတာကတရားဝင်အနေနဲ့ပြီးတာမဟုတ်ဘူးလှုပ်လို့တော့ပြီးတယ်ဆရာတောင်းကအရာရှိလက်မမထိုးရသေးဘူးဆိုလို့ရှိရင်တော့တရားဝင်မဟုတ်ဘူးအဲဆရာတောင်းကတောင်းကအရာရှိကလက်မထိုးလိုက်တဲ့အခါကျမှဒီကိစ္စဟာတရားဝင်ပြီးသွားတယ်ဒီတော့ ဆိုင်ရာတာဝန်ကအရာရှိအစဉ်နဲ့လက်မှတ်ထိုးရအောင်လက်မှတ်ထိုးနိုင်အောင်တရားဝင်ကြီးနဲ့လက်မှတ်ထိုးနေအောင်အောက်လက်သားတွေကလှုပ်ထားပြီးလက်ဖြစ်ရမယ်။ကာမလည်းပဲလက်မှတ်ထိုးလို့ဖြစ်တယ်။လက်မှတ်ထိုးလိုက်တဲ့အချိန်လေးကဘာမှမကြဘူး။ဆက်ကလေးဆိုပြီးသွားတာပဲ။ဒါလိုပဲသုဝပဒနာဒီမဲ့ခင်ပုပ္ပဘာကမဲ့ခင်ပေါ့လေ။ရှေ့ပြေးမဲ့ခင်အခိုက်တာမှာတော့အလုပ်တော်လုပ်နေတာပဲ။စိစ္ဆာလေးပါလည်းပဲသိနေတာပဲ။ ဒုက္ခသစ္စာပိုက်ခြားသိခြင်းအားဖြင့်ဉာဏ်သစ္စာလေးမျိုးလည်းပဲကိစ္စလိုလိုပြီးစီးနေတာပဲဘယ်တော့ပဲပြီးစီးပြီးစီးအရိယာမမဖြစ်သေးဘူးဆိုလို့ရှိရင်တော့ပြန်ပြီးတော့ဒီဉာဏ်လေးအဲပြောပါပြီးတော့အားနေပြီးတော့ကြောက်ကြပြီးတော့လည်းသွားနေသေးတယ်တရားဝင်မှမဟုတ်သေးပဲကိုဝိပဿနာဉာဏ်ရင်းချက်ပြည့်စုံပြီးတော့အရိယာမဖြစ်လိုက်တဲ့အခါကျမှအာလုံကိစ္စတွေတရားဝင်နေပြီးစီးသွားတာ ဝိပဿနာဉာဏ်ပြည့်စုံလို့ရှိရင်အရိယာမဖြစ်တယ်ဆိုတာဟာကနလောကီဥမာလေးနဲ့ပေါ့လေရှင်းပြီးတော့ကြည့်ဖို့ပါပဲဒါတော့ဥပဘာကမဂ်ခင်ခေါ်တဲ့ဥပဒနာမဂ်ခင်ကကာရကမဂ်ခင်လို့ဆိုရမှာပါလုတ်သားမဂ်ခင်လို့ဆိုရမှာပါဒါအရိယာမဂ်ခင်ကတော့ကာရပကပေါ့လေလုတ်စေတဲ့ခိုက်စေတဲ့မဂ်ခင်လို့ဆိုရမှာပေါ့ဥဒမယောဂီကြီးကာရကမဂ်ခင်နဲ့ သင်မခံပြီးတော့တတုတ်ထဲလုပ်နေရတာပဲရေးတာခုလို့မရဘူးကာဝကရာရှိလက်မှတ်ထိုးဖို့ဆိုတာအောက်လက်သားတွေလုပ်မထားတဲ့စက်ကူကြီးတက်တက်ပေါ့လေ anti စက်ကူလက်မှတ်ထိုးလို့မဖြစ်ဘူးအောက်လက်သားတွေအပြီးအစီလုပ်ထားတဲ့ဟာကိုတောင်ကရာရှိလက်မှတ်မထိုးသေးဘူးဆိုလို့ရှိရင်တရားဝင်နေနဲ့မပြီးစီးသေးဘူးဆိုတာပေါ့လေနိုင်ရှင်ရှိပြီးတော့ပေါ့လေအခုမေဃသမာဓိဋ္ဌိ နေအရိယာမက်ကင်ပေါ့အရိယာမက်ကင်อืมပြည့်စုံဖို့ရာရှေ့ပိုင်းမှာဝိပဿနာမဲ့ခင်อืมမိမိတဏ္ဍာမှာပြည့်စုံနှိရမယ်ဆိုတာပေါ့လေနိုင်ရှင်ကြည့်ရသိရှင်းပါတယ်ဆိုတော့အဲ့ဒါကိုဝိပဿနာရှေ့သွားရှိတဲ့ကာမောင်းသူလို့ဒီလိုကျန်ကန်များမှာပြပါတယ်ဘုန်းကြီးကအခုအပူလောကီဥမာလေးနဲ့ရှင်းအောင်ဆိုပြီးတော့ပြောရတာပါ ဒီနေ့ဒါပဲတော့ကြောင်းအချိန်ပြည့်သွားပါပြီ